တုတ်တန်ချံအခန်းကြီး၄အငယ်၁မှ၉ငါသားတို့အဖအီနုပရိသကို နားထောင်၍ညံတဘောကိုနားလေခြင်းငှာစစ်စစ်မှတ်ကြလော့ကောင်းသောဩဝါဒကိုငါပေး၏ငါပညာတရားကို မပယ်ကြနှင့်ငါမူကားအဖအီရင်နှင့် အမိရှိမှနူးညံ့၍အချစ်ဆုံးသောသားဖြစ်၏ငါအဖတွင်တင်၍မွဲ့ဆိုလေသည်ကားငါစကားကိုတင်၏နှလုံး၌တွင်းမိ၍ငါပညာတို့ကိုကျင့်ဆောင်သဖြင့် အသက်ရှင်လော့ပညာကိုစီးဘူးလော့ဉာဏ်ကိုစီးဘူးလော့တတိမလစ်စေနှင့်ငါ၏နှုတ်ထွက်စကားကိုမလွဲမရှောင်နှင့်ပညာကိုမစွန့်နှင့်သူသည်တင့်ကိုထိမ့်သိမ့်လိမ့်မည်သူကိုချစ်လော့တင့်ကိုစောင့်မလိမ့်မည်ပညာသည်အမျက်ဆုံးသောအရာဖြစ်၏ပညာကိုစီးဘူးလော့စီးဘူးသမျှသောဥစ္စာတို့တွင်ဉာဏ်ကိုစီးဘူးလော့သူကိုအမျက်ထားလော့သူသည်တင့်ကိုချီးမြှောက်လိမ့်မည် သူ့ကိုဖယ်ရန်လင်ဂုံတရေကိုပေးလိမ့်မည်တင်ဤကောင်းကိုတင့်တယ်သောဥယျာဉ်နှင့်ပတ်ရည်၍ဘုံကြီးသောတရဖူကို အနှံလိမ့်မည်အငယ်တဆေမစကူငါသားငါစကားကိုနားထောင်နာယူလော့တို့ပြုလျင်တင့်အသက်နှစ်ပေါင်းများလိမ့်မည်ပညာလန်းကိုငါပြတတ်၍မှန်သောလန်းခီတို့၌တင့်ကိုငါပို့ဆောင်၏လျှောက်သွားလျင်ကျင်းမြောင်းရာသို့မရောက် ပြေးသောအခါတိုက်မိ၍မလဲရဥပရိသကိုကင်ဆွဲလောမလွတ်နှင့်စောင့်ထားလောအသက်ရှင်ခြင်းဤအကြောင်းဖြစ်၏အာရမလူတို့လမ်းထဲသို့မဝင်နှင့်ဆိုးရုပ်သောသူတို့နှင့်အတူမလိုက်နှင့် သူတို့လမ်းကိုကျင်ဆောင်လောလိုက်မသွားနှင့် လွဲ၍သွားလောသူတို့သည် သူတစ်ပါး၌အပြစ်မပြုရလျင်မအိတ်တတစုံတယောက်သောသူကို မလဲစေလျင်အိပ်၍မပြောတ ဒုစရိုက်နှင့်ဆိုင်သောမုန့်ကိုစား၍ညှင်းဆဲခြင်းနှင့်ဆိုင်သောစပြည့်ရည်ကိုတောက်တတ်ကြ၏ဖြောက်မတ်သောသူတို့၏လမ်းသည်တက်သောအာယုန်ကဲ့သို့ဖြစ်၍နေထွက်သည့်တိုင်အောင်တိုးပွားထွန်းလင်းတတ်၏မတရားသောသူတို့၏လမ်းမူကားမှောင်မိုက်ကဲ့သို့ဖြစ်၍သူတို့လဲသောအခါအဘယ်အရာကိုတိုက်မိသည်ဟုမတိရကြအငယ်20မှ29ငါသာငါစကားကိုနားထောင်လော့ ငါဟောပြောချက်တို့ကိုနားသွင်းလော့တင့်မျက်မှောက်မှမကွာစေနှင့်နှလုံးတွင်း၌စောင့်ထားလော့အကြောင်းမူကားထိုတရားစကားကို တွေ့ရသောသူတို့သည် အသက်ရှင်ခြင်းတကိုယ်လုံးကျမ်းမာခြင်း အကြောင်းကို တွေ့ရပြီနှလုံးသည်အသက်၏အခြေမြစ်ဖြစ်သောကြောင့်သင်၏နှလုံးကိုအထူးသဖြင့်စောင့်ရှောက်လော့ကောက်သောစကားကို၎င်းညင်းဆန်တတ်သောနှုတ်ခမ်းတို့ကို၎င်း ဝေးစွာပယ်ရှောင်လော့သင်မျက်စိသည်ရှေးရှုကြည့်၍ မျက်ခမ်းတို့သည်တည့်တည့်အာရုံပြုစေလော့။သင်သွားရာလမ်းကိုစူးစမ်း၍သွားလေရာရာ၌တည်ကြည်ခြင်းရှိစေလော့။လက်ျာဘက်၊လက်ဝဲဘက်သို့မတိမ်းမလွှဲနှင့်။ဒုစရိုက်ပြုရာလမ်းကိုရှောင်လော့